ဝိပဿနာဘာဝနာတကယ်ရှိယုံနာတရားတွေကိုအခြေခံကစပြီးတော့အစဉ်စဉ်အစဉ်စဉ်အမှန်တည်မြဲတဲ့ဝိပဿနာဉာဏ်လေးဖြစ်ပွားပြည့်စုံလာဖို့ရာကိုယ်တည်းကအကြောင်းကြောင့်ဖြစ်နေတာရှိနေတဲ့ ယုံနာတရားတွေတွေသူတို့ဖြစ်တုံးဖြစ်ဆဲမှာပေါ့လေဆရာဆိုင်ချိန်လာကြပြီးတော့ဆွဲဆွဲမြဲမြဲရှုပြီးတော့စိတ်ဆူဆီးပြရပါတယ်ဒါယောဂီအလုပ်ပါပဲခုဒီနေ့ပြောချင်တာတော့ ဆရာဆရာအကြောင်းကြောင့်ဖြစ်နေတဲ့ယုံနာတရားတွေဟာမျက်စိနာနာနှာခေါင်းရှာကိုခေါ်တဲ့ဓဝါ6ပုဒ်ကပြည်နေကြတယ်ဆိုတာပေါ့လေခုတနည်းပြောခဲ့တဲ့ဟာကတော့တိုင်ထကိုယ်စလှုပ်ရှားအရိယဘုဒ္ဓပြုတဲ့အခါ ကိုယ်မူရာကြီးပြုတဲ့အခါမှာစိတ်ဟာအကြောင်းပဲဆိုတာပေါ့နတ်တရားဟာအကြောင်းပဲဆိုတာပေါ့နတ်တရားအကြောင်းခံပြီးတော့တော်ရထိုင်လေရောကိုယ်ဆန့်အစသည်ရုပ်တရားတွေနောက်ကနေလိုက်ဖြစ်နေရပုံလေးအဲ့ဒါလေးပြောတော့ပါလားဒီနေ့ကတော့စိတ်ဟူသောအကြောင်းကြောင့် စိတ်တရားတွေဖြစ်ပုံရုပ်ဟုသောအကြောင်းရောက်နတ်တရားတွေဖြစ်ပုံရုပ်တရားတွေလည်းအချင်းချင်းရုပ်ဟုသောအကြောင်းရောက်ရုပ်တရားတွေဖြစ်ပုံပေါ့လေအဲ့ဒါတွေယောဂီများနားလည်နေအောင်အတူချုပ်ပြီးတော့အရှင်းလင်းတင်ပြပါမယ်ဒါလေးတွေသိထားတော့အခုမိမိတို့တရားထုတ်ရတယ်ဆိုတာ တကယ်ရှိယုံနာတရားတွေရုပ်ဆိုတဲ့အနေနာမ်ဆိုတဲ့အနေကြောင်းကျိုးနှီးနွယ်ပြီးတော့ဖြစ်ပုံနေပါလေသူတို့ရဲ့မျက်စိရဲ့သဘောပဲခေါ်ရချင်းရဆုံးနေတိအောင်လုပ်ရတယ်ဆိုတာပေါ့လေအဲဒီတိအောင်လုပ်ရတာကိုပဲဥပဒနာဘာဝနာတရားထုတ်တယ်ဆိုတာပေါ့လေ ကောင်းကောင်းကြီးလုပ်ငန်းရှင်တွေဆက်ပြီးတော့နားလည်သွားအောင်ရှင်းလင်းတင်ပြပါဦးမယ်ဒီကိုယ်လုံးဟာတတုံးတခဲတသဘာဝကြီးပဲတတိယပေါင်းစပ်ပြီးတော့ဖြစ်နေလို့ဒီလိုပုံသဏ္ဍာန်ဒီလိုအမူအရာရှိလို့ရှိရင်ယောက်ျားပဲမိန်းမပဲငါပဲသူပဲဆိုတာပေါ့လေ ဒီလိုပဲနားလည်နေလားနဲ့လေ့ကြပါလေကျမ်းစာတချို့ဆိုလို့ရှိရင်အသက်ရှင်နေတဲ့အကောင်လေးတောင်မှဇီဝအတ္တအစွဲတွေတောင်ရှိကြပါတယ်သက်ရှင်နေတဲ့အကောင်လေးအစွဲရှိသလိုအဲ့ဒီအကောင်လေးကိုအုပ်ချုပ်နေတဲ့အခြားအကောင်ကြီးတွေကောင်ပေါ့လေပရမအတ္တခေါ်တဲ့ ဒီအတ္တကြီးရှိတယ်လို့ဒီလိုလိုဆွဲကြတာရှိပါလားအဲ့ဒါလိုအစွဲတွေဝင်ဝင်ရတော့လူကြီးကိုယ်တွေကအကြောင်းတိုက်ဆိုင်နဲ့ဖြစ်နေတဲ့ယုံနာတရားတွေသူတို့ဖြစ်တုံးဖြစ်ဆဲမှာပေါ့လေအခုလိုသတိထာနည်းနဲ့မရှုလို့အမှန်တိုင်းမသိတဲ့အတွက်ဒီလိုအစွဲတွေဝင်ရတာပါအစွဲတွေရှိရတာပါ အကြောင်းနဲ့ကျိုးသူ့အကြောင်းနဲ့သူ့အကျိုးဆက်ဆက်ပြီးတော့ဖြစ်ပုံတွေမသိတော့အကြောင်းမဖြစ်တာပဲဒီလိုပဲမဟုတ်တာတွေပဲအယူဆတွေလွဲသွားနေပါလားအကြောင်းကြောင့်ဖြစ်တယ်လို့လက်ခံပြီမယ်လို့ဆံရအကြောင်းကိုတိတိကျကျမဖော်ထုတ်တတ်တော့တကုတ်ရှင်တယောက်ကဖန်ဆင်းလို့ပဲဆိုတော့ဗောလေ မစိတ်ရှိထည့်ယူလိုက်တယ်တော့အဲ့ဒါလေးအကုန်လုံးအလွဲကြီးကြီးပါပဲတော့ဘဝပေါင်းများစွာလည်းပဲဒီလိုအစွဲကြီးရှိခဲ့မှာပါပဲအဲ့ဒီအစွဲကြီးကြိုးရအောင်ဆိုပြီးတော့ကိုယ်တည်းကတကယ်ဓာတ်တဘာဝဓာတ်တုံးဓာတ်ခဲကြီးဟောဓာတ်တဘာဝကြီးနာနဲ့ယုတ်နာဓာတ်တဘာဝ ရုပ်တတဘာဝဆိုတာပေါ့လေနာအကြောင်းတရားတတဘာဝရုပ်အကြောင်းတရားတတဘာဝအချင်းချင်းပေါ့လေနှိမ့်ွယ်ပြီးတော့ပေါ့လေဖြစ်ကြပုံပေါ့လေအဲ့ဒါလေးတွေသူတို့ဖြစ်တော့ဖြစ်စေလိုက်ရရှိမရှိလို့ရှိရဲ့အကြောင်းကြောင့်အကျိုးဖြစ်ပုံဆရာဆရာအကြောင်းကြောင့်ဆရာဆရာအကျိုးဖြစ်ပုံနားမလည်လို့ရှိရင်တော့ အကြောင်းပဲဖြစ်တယ်ဆိုတော့အစွဲလည်းဝင်နေတာပဲသိရင်ပြီးတာပဲဆိုတဲ့အမျိုးဟာလည်းအဲ့ဒီဟာလည်းလွယ်မှားတဲ့အယူတွေလည်းဖြစ်နေတာပဲမဟာဇမကြီးကဖန်ဆင်းလို့ဖြစ်တာပဲဆိုတော့ဒီလိုအစွဲလည်းဝင်နေတာပါပဲဒီမှာအဲ့တော့အဲ့လိုတကယ်လို့အစွဲကြီးရှိလို့ရှိရင်လည်းပဲအဲ့ဒီစွဲကြီးကျွတ်သွားအောင်ကိုလေဒီကိုယ်လုံးကရှုခွင့်ကျရုံဏတရားကြီးတွေက ရှုွက်အသေးသေးပေါ်တဲ့ရှုွက်ကလေးတွေသူတို့ဖြစ်တုံးဖြစ်စဲမှာလိုက်ပြီးတော့ရှုရတာရှုရမယ်ဆိုတာပေါ့လေနားလည်ထားရပါတယ်သာဟုဇာရဏီဖတ်လို့စပိယပြောတဲ့အတိမျိုးကုလိုတရားရည်နာကြားရလို့ပေါ့လေဟောပြောသူရဲ့ရှင်းပြချက်ကို သိရလို့ဒါရုပ်တန်နာမဲ့ဒါအကြောင်းကျိုးပဲဆိုတော့သိရတာတွေကတော့ဒါတွေကတော့ကိုယ်ပဲအသိမဟုတ်ပါဘူးစာအုပ်နဲ့ကြားနာမှုအကြောင်းကျိုးပြီးတော့အလုံးမပါပဲစဉ်းစားပြီးတော့သိတဲ့အသိမျိုးလည်းပဲဒါလည်းတကယ်အသိမဟုတ်ပါဘူးတကယ်အသိဆိုတာကတော့အခုလိုသူတို့ဖြစ်တုံးဖြစ်ဆဲလေးမှာ ဘလိုသတိပဋ္ဌာန်လေးနဲ့လှလှပြီးတော့အပူရပြင်းစိတ်အားဆက်ရတဲ့အချိန်သားကြိုက်ပြီးတော့အမြဲတစီမှတ်နေပါမှတန်ရှင်းတဲ့စိတ်အားလေးပြည့်စုံလာပြီဆိုလို့ရှိရင်တကယ်အရှိနာနဲ့ရုပ်သဘောတွေရုပ်နဲ့နာသဘောတွေချင်းချင်းကြောင်းကျိုးနှီးနွယ်ပုံလေးတွေပေါ့လေဆက်ဆက်ဖြစ်ပုံလေးတွေသိလာတယ်ပါဗျာ။ အဲ့ဒါလိုသိတဲ့အတိမျိုးသာကိုယ်ပိုင်အတိလို့ဆိုရပါတယ်။ဒါဒီကိုယ်ပိုင်ဒီလေးတွေဖြစ်အောင်လို့အခုဒါရုပ်ပဲဒါနာမ်ပဲဒါအကြောင်းပဲဒါအကျိုးပဲဆိုတာပြီးတော့အကြောင်းကျိုးဆက်ယုံတဲ့တရားတွေပေါ်မှာဖြစ်ပေါ်ပြီးတော့ပြည့်တော်တာလေးခုပဲဖြစ်ပြီးတော့ခုပဲပြည့်တော်တာလေးဖြစ်ပြီးတော့ပြည့်သွားတယ်ဆိုတာမကောင်းတဲ့ဟာတွေပဲမကောင်းတဲ့ဟာတွေပဲဆိုတော့ပါလေ ဒါကတော့သူသဘောတိုက်သူဖြစ်နေတာပဲဆိုတာပေါ့လေဓမ္မလမ်းကြောင်းကြီးပဲဓမ္မလမ်းစဉ်ကြီးပဲဆိုတာပေါ့လေအဲ့ဒါလို့ချင်းရဆောင်တွေလည်းပဲတိတိသွားလို့ရှိရင်ဒါအမှန်တည်းတည်တယ်လို့ခေါ်တာပါပဲအဲ့ဒီတိုင်းစိတ်ရှုမှသွားလို့ရှိရင်အမှန်တိုင်းတည်မှုလေးတွေဟာတဖြည်းဖြည်းပြုံပြုံပြုံပြုံပြီးတော့ပေါ့လေရည်ကျက်ရည်ကျက်လာပါလေနောက်ဆုံးပြည့်စုံသွားမှာပါပဲ အဲဒီပြည့်စုံသွားတဲ့အခါမှာဖြစ်ဖြစ်မဆက်အငိမ့်တဆိုတာပါလေအဖြစ်ဖြစ်ဒီမဆက်အဖြစ်ဖြစ်ဒီရက်သွားတဲ့အငိမ့်တကိုလည်းပဲတွေ့သွားနိုင်ပါလေအဲဒါကိုပဲပါဠိလိုနိဗ္ဗာန်နိဗ္ဗာန်ဓာတုနိဗ္ဗာန်ဓာလို့ခေါ်တာပါပဲအဲဒီဖြစ်ဖြစ်မဆက်အငိမ့်တနိဗ္ဗာန်ကိုတော့ အရိယမိညာပူညာနဲ့သာမျက်မှောက်ပြုကြည့်နိုင်ပါတယ်အဲဒီအရိယမိညာပူညာဆိုတာဖြူစင်တန်ရှင်းတဲ့စိတ်ပါပဲလောဘဒေါသမောဟအငြိကြီးတွေမပါဘဲနဲ့အမှန်ကိုရှင်းလင်းသံပြန်တဲ့စိတ်ပါပဲစိတ်နဲ့ရှင်တွဲနေတဲ့အတိညာအဲ့ဒီအတိညာနဲ့သာမျက်မှောက်တွေ့နေပါလား အဲ့လိုတန်ရှင်းတန်ရှင်းတဲ့စိတ်စင်ကြီးဖြစ်ဖို့ရာဟိုဥပဒနာဉာဏ်ဤပြည့်စုံရတယ်ဥပဒနာဉာဏ်ဤဆိုတာကိုယ်ရဲ့ဖြစ်သမျှယုံနာတရားတွေသူတို့ဖြစ်တုံးဖြစ်ဆဲလိုက်ပြီးတော့စိတ်အားဆိုင်ပြီးတော့ချိန်စားခဲ့ဆွဲပဲဆိုရှိရတာတတိတိဖြစ်လာသမာဓိတိဖြစ်လာပြီဆိုလို့ရှိရင်စိတ်ကလေးတွေကစင်ကြဲနေတာပါ စိတ်ကနိုင်မလားဘလို့မှတ်နိုင်လို့ရှိရင်စိတ်ကလေးတွေကစင်ကြဲနေတာပါဒီချိန်ကျဒီချိန်ကျစင်ကြဲသွားတဲ့စိတ်ကလေးတွေဟာတစ်ခုနှစ်ခုလေးရတော့ဘာမှအားမရှိဘူးပေါ့ဒါပေမဲ့လို့အားမရှိတဲ့စိတ်ကလေးတွေတစ်ခုနဲ့တစ်ခုရှေ့တော့ဆက်ဆက်နေပြီဆိုလို့ရှိရင်အဲ့ဒီတဲကအောဘယ်ကောင်းလောက်အောင်ပေါ့လေစိတ်စွမ်းရည်တွေဖြစ်လာတော့တာပဲ။ အဲ့ဒီစိတ်ဆွမ်းရည်ဒီအရှိန်ကောင်းလာတဲ့အခါမှာလောဘလည်းမဖြစ်ဘူးဒေါသလည်းမဖြစ်ဘူးတိတိတွေတော့မောဟဆိုတဲ့မတိမှုဒီမှမှုလည်းမဖြစ်ဘူးအဲ့ဒါလေးဖြုတ်ဖို့မရဘဲနဲ့ကင်းနေပါတယ်ကွာဥပဒနာစိတ်တွေအများအားဖြင့်လောဘဒေါသမောဟကင်းတဲ့တန်ရှင်းတဲ့စိတ်တွေဖြစ်နေပါတယ်အဲ့ဒါလိုအခိုက်တအခိုက်တ တတ်ရှင်းတဲ့စိတ်ကြီးအပြည့်သွားမှလုံးဝတတ်ရှင်းတဲ့အရိယာမညာဖုန်ညာစိတ်ဖြစ်ပေါ်လာပါတယ်အဲ့ဒါနဲ့သာတွေ့နိုင်ပါတယ်ဆိုတော့လုံးဝတတ်ရှင်းတဲ့စိတ်ဖြစ်ဖို့ရအတွက်ရှေ့ပိုင်းကဖြစ်တိုင်းဖတ်ရှုတတိကျစောင့်မှုစင်ထားဆိုတဲ့အတိုင်းဖြစ်တိုင်းဖြစ်တိုင်းလိုက်ပြီးတော့ရှုရတာမနာရဘူးမအားရဘူးဒီမှာ ယူသည်လေးလေးဆဆဆေးဆဆလေးရှုရပါတယ်တော့အဲလိုရှုတော့စိတ်တိုင်းစိတ်တိုင်းဟာတန်ရှင်းနေပြီတန်ရှင်းနေတဲ့စိတ်တွေစူပေါင်းလာတဲ့အခါမှာစိတ်ဆွမ်းအားတွေကောင်းပြီးတော့အဲဒီစိတ်ဆွမ်းအားတွေပြည့်သွားတဲ့အခါမှာလုံးဝတန့်ရှင်းတဲ့အရိယာမညာပေါ်လာတာပဲအဲဒီအရိယာမညာကိုယ်နဲ့လည်းသာခုနနိဗ္ဗာန်ချမ်းသာကိုပေါ့လေတွေ့သွားနိုင်ပါတယ် ကိုယ်လေးကကိုယ်လေးရှုခွင့်ချေကြီးတဲ့ပေါ့လေရှုခွက်ခရီးတစ်ခုဖြစ်ပုံယုံနာတရားတွေဆက်ဆက်ဖြစ်ပုံကြောင်းကျိုးဆက်ဆက်ဖြစ်ပုံလေးနမူနာပြောတော့ပါတယ်မမကနေပြီးတော့ကိုထိုင်မဲ့နေရာရောက်တဲ့အခါပေါ့လေမမကနေပြီးတော့ထိုင်ချတဲ့အခါ နာနဲ့ယုတ်တရားတွေဖြစ်နေတယ်ဆိုတော့ဗောလေထိုင်တော့ထိုင်စဲမှာဗောလေထိုင်တော့ထိုင်စဲမှာလိုက်ပြီးတော့အခုလိုသတိပဋ္ဌာန်လေးနဲ့ရှုမှတ်လို့ရှိရင်နန္တချာယုတ်တချာကိုယ်ကြပြီးတော့သိလာပါတယ်မထိုင်ခင်ကလည်းကြုံမှမကြုံမှလို့မရဘူးရှိမှမရှိသေးဖြစ်မှဖြစ်သေးပဲဟုတ် ထိုင်ပြီးပြောက်ွယ်ပြီးမှလည်းပဲလိုက်မှလို့ရှိရင်လည်းပဲဒါလည်းကြီးကြကြမရှိတော့ထိုင်တော့ထိုင်စေလေးမှာပေါ့လေလိုက်ပြီးလို့ရှိရတာထိုင်စေခဏ၌ထိုင်ကျင်တာကနံထိုင်တာကယုတ်နည်းနည်းယုတ်ပဲအများဖြင့်သလိုအတ္တကောင်မဟုတ်အသက်ကောင်မဟုတ်ပေါ်နေရဟာနည်းနည်းယုတ်ပဲ အဲ့ဒီနာနဲ့ရုပ်ပေါ်စေကာလမှာပေါ့လေသူ့အမိလေးနဲ့လိုက်မှားရတယ်ဓမ္မအဲ့ဒီနာနဲ့ရုပ်နှစ်ပါးတွဲဖြည့်တာကိုပဲထိုင်နေခေါ်တာပဲပေါ့ထိုင်တယ်ထိုင်တယ်ထိုင်တယ်ဖြည်းဖြည်းလေးပေါ့လေထိုင်တယ်ထိုင်တယ်လို့လိုက်မှားရတယ်ဓမ္မအဲမှတ်ပါများလို့ဥရိယတတိကမာရီဒီအားပြလာတဲ့အခါမှာ တခါတခါမှထိုင်ရတဲ့နတ်တရားစီရောက်တော့နတ်တရားကိုသိမယ်တခါတခါမှထိုင်စေကာလမှာတောက်တာတင်းတာလေးတာစသည်ဝင်တစ်ခုခုစီရောက်တော့လို့ရှိရင်ရုပ်တရားကိုသိသွားမှာပဲဘယ်ဟာပဲကြည့်ကြည့်ဖြစ်စေပေါ့လေတကယ်အရှိကိုသိလို့ရှိရင်အမှန်တိုင်းကြည့်ရခေါ်တာပဲ အမှန်သိသွားလို့ရှိရင်ထိုင်တာငါမဟုတ်ဘူးပုဂ္ဂိုလ်တ attva မဟုတ်ဘူးအများထင်သလိုအသက်ရှင်နေတဲ့အကောင်လေးမဟုတ်ဘူးဟုတ်တာကနာနဲ့ရုပ်ပဲဆိုတာပေါ့လေအဲ့ဒါလိုရှင်းလင်းသွားတတ်ပါတယ်အဲ့ဒီထိုင်စေကာလမှာဖြစ်နေတဲ့နန္တယုတ်တတိဟာနန္တဘောယုတ်ဘောတက်တက်တယ်မဟုတ်ဘူး ဆက်ပြီးတော့ရှုမှတ်နေလို့ရှိရဲ့နန္တရားဟုသောအကြောင်းကြောင့်နန္တဟုသောအကြောင်းကြောင့်ရုပ်တတ်တွေပေါ်လေအောက်ကိုတောင့်တင်းပြီးတော့အကျိုးတရားတွေဖြစ်နေတာအဲ့ဒါကြီးလည်းသိလာတတ်တယ်ဒီတော့ထိုင်စေခဏ၌ထိုင်နေတာကအကြောင်းလားထိုင်တာကအကျိုးရုပ် လည်းလို့ခွဲကြပြီးတော့သိလိုက်တတ်တယ်စေစားသိတာမဟုတ်ဘူးစာကပြောလို့သိတာမဟုတ်ဘူးအခုလိုတရားနာတဲ့အခါမှာဆရာကပြောလို့သိတာမဟုတ်ဘူးယောဂီကိုယ်တိုင်အခုလိုရှုမှတ်တဲ့နည်းနဲ့ပေါ့လေအထုတ်တဲ့အခါမှာဝိရိယတတိသမารိတွေအပြည့်သွားတဲ့အခါကျတော့သူကသူသိရတာ အဲ့ဒီအတိအမှကိုယ်ပိုင်သိတကယ်အရှိကိုပိုင်ဆိုင်ပြီးတော့သိနေတာပါပြီးတော့ထိုင်စေခဏလိုက်ထိုင်နေတာကအကြောင်းလားထိုင်တာကအကျိုးရုပ်အဲ့ဒီထိုင်ရုပ်ဟာတကူရှင်တရားကထိုင်စေလို့ဒီလိုဖန်ဆင်းလိုက်လို့ပေါ့လေတောင်းတလည်းလို့ဖြစ်တာမဟုတ်ဘူး အဲ့လိုဖာစိတ်ရှိဆိုတာလည်းမရှိဘူးဖာစိတ်ရှိရကူလောလောဆယ်ဆိုလို့ရှိရင်ထိုင်ကျင်တဲ့နတရားပဲထိုင်ကျင်တဲ့နတရားမဖြစ်ပေါ်သေးဘူးဆိုလို့ရှိရင်ဒီလိုပဲမတ်တက်ကြီးပဲထိုင်ရုံဖြစ်သေးဘူးထိုင်ကျင်တဲ့နတရားကြီးပေါ်လာတဲ့အခါကျမှအောက်ကိုလေးလေးပြီးတော့တောင့်တင်းပြီးတော့ကျသွားတဲ့အကျိုးရုပ်တရားတွေဖြစ်ပေါ်လာတာ ကြည်တော့ထိုင်နေတာကနတ္တတက်တယ်ပဲသူကိုယ်နဲ့ကလည်းဖန်ဆင်းရှင်မဟုတ်ဘူးတကိုးရှင်မဟုတ်ဘူးနတ္တပဲမြတ်စွာဘုရားဟောထားတာအဲ့ဒီအကြောင်းနတ္တကြောင့်နန္တရားကြောင့်အောက်ကိုလေးလေးပြီးတော့တောင့်တောင့်ပြီးတော့ကျသွားတဲ့အကျိုးယုတ်တရားတွေဖြစ်ရတာဆိုတော့ပေါ့ဒီလိုယုတ်တရားဟာဖန်ဆင်းကမဟုတ်ဘူးဆိုတာပေါ့ဒီဒါထင်ရှားတယ် ဒီကိုချင်းကြောက်ရဲ့ဖန်ဆင်းကမဟုတ်ပေါ်တာကြောင်းကျိုးတာဟုတ်ပဲအဲပေါ်နေတာဟာထိုင်ထိုင်တဲ့ကာလမှာကြောင်းတရားအကျိုးတရားတွေပေါ်နေတာကြောင်းကျိုးတာဟုတ်တာအဲသူတို့ပေါ်စဲမှာရှုတော့ခန္ဓာဖန်ဆင်းရှင်အယူဝါဒဖန်ဆင်းရှင်အစွဲပေါ်လीကာရကအစွဲပေါ်လीအဲ့ဒါလည်းကျင့်တော်တော့တာပဲဒီမှာ အဲဒီလိုအကျိုးရှိပါတယ်လို့ပြီးတော့နတရားဟုသောအကြောင်းကြောင့်နတရားအစုတွေဖြစ်နေပုံပေါ့လေဒါလည်းပဲထင်ရှားပါတယ်အဲဒါကတော့မိကြနန်စတိတိဆိုတဲ့အခိုက်အတန့်နေမှာပေါ့လေထင်ရှားပါတယ်ဒီကတော့ဟွန်း ပေါ်လာတဲ့အာယုံစီစိတ်ကလေးကရောက်ရောက်သွားတာရုပ်တရက်စိတ်ကလေးကမြားဥပေါ်တော့ပြတာပေါ့နော်အဲဒါမျိုးလေးတွေပေါ့ဟိုအပြင်ယောဂီတွေအခုထိုင်နေတယ်ဘုံဘိမှုကိုအားစိုက်ပြီးတော့ချိန်စားကြိမ်မှတ်နေလို့အဲ့ဒီပုံမှာဆွေးမြဲတဲ့တတိတွေဖြစ်ပြီးတော့စိုက်ကြနေတဲ့အခိုက် ဘေးကအတန်လေးမိုးချုံတာလို့ပါလို့ရှိနေပြီမလို့အဲ့ဒီအတန်စီစိတ်ကရောက်မသွားဘူးဝိဉ္ဇဉ်ရတော့အတန်လေးရှိသားပဲအဲ့ဒီစီစိတ်ကရောက်မသွားဘူးကိုယ်ထဲမှာလည်းပဲတစ်ခါတစ်ခါမခံစားမှုဝေဒနာတွေပေါ်လာပေါ်နေတယ်ဒါမင်းအဲ့ဒီစီရောက်မသွားဘူးဖောင်းနေဖောင်းနေပိန်နေပိန်နေဖို့မှာပါလေအဲ့ဒီစိတ်ကလေးက စိတ်မြောက်ဦးလေးကအဲ့ဒီမှာစိတ်ကစိတ်ကလှည့်သွားနေတော့အဲ့ဒီပုံမှာပဲစိတ်ကလေးရောက်နေတယ်အဲတခါတခါမှမခံစားဘူးဝေဒနာတွေကပြင်းထန်လာတော့အဲ့ဒီစီစိတ်မြောက်ဦးလှည့်သွားတဲ့ခါကျတော့ပေါင်းပုံမှတ်တာလွတ်သွားတယ်ဟိုဘက်ကဟာဒီသွားကြည့်ရတယ်မှာစိတ်မြောက်ဦးကဟိုဘက်လှည့်သွားတော့မလှည့်ရင်မသိဘူးလှည့်ရင်သိတယ် အတန်လေးပါလေးထုံလေးတကောင်ပဲကိုယ်လေးကဖုံးပွင့်ဝါစအာယုန်လေးကိုစိုက်မှနေလို့ရှိရင်ဒီထဲမှာစိတ်ကလေးစိုက်ကြနေတဲ့အခါအပြင်အတန်လေးပါလေးမကြောက်ဘူးမိုးချုံတန်လေးပါလေးတော့မကြောက်ဘူးအဲ့ဒီအတိဖြစ်ပေါ်လာတဲ့အတန်စီအာယုန်သစ်စီစိတ်ကလေးရောက်သွားမှအတန်လေးပါလေးကြာတာစိတ်ဟူသောအကြောင်းကြောင့်နန္တရားဖြစ်ပုံပေါ့ ဘုန်းကြီးကိုယ်လေးပြောရမယ်ဆိုလို့ရှိရင်ဟိုလွန်ခဲ့တဲ့အနည်းကဆွဆနေတယ်ဘုန်းကြီးပုဂံများရမှာညာဘက်ကစွန်းဒီဘက်ကခင်းချထားတယ်ဒီဘက်စီစိတ်ကဖျားဘူးကမလဲတော့ခရင်မမြင်ဘူးဇုံးပဲပဲစိတ်ကစိုက်ထားတော့ဇုံးပဲမြင်တယ်အာခရင်လည်းမပါပါလားဆိုအဲ့လိုဖြစ်သွားတယ်နောက်ဒီဘက်လှည့်ကြည့်တဲ့ခါကျမှ စိတ်ကခင်းစီရောက်တော့ခရင်မြင်လာတာဒါတော့အဲ့ဒီစီစိတ်ဖြောက်မှလည်းလို့ရှိရင်ကိုယ်မျက်မှောက်မှာရှိနေတဲ့ခရင်မဖြစ်စေပါဘူးစိတ်ဆိုင်မှာမြင်တယ်ဆိုတာပေါ့လေဇွန်းစီစိုက်ထားတော့ဇွန်းပဲမြင်တာပဲအဲ့ဒီကိစ္စမှာမနေ့ကပဲကငရုတ်ကောင်းခွက်ကဘူးလေးခါတိုင်းခါတိုင်းဆိုလို့ရှိရင် ကလေးတွေကကလေးမလေးတွေကထားတာညာဘက်ဘန်းနဲ့ထည့်ထားတာဒီကလေးအောက်ချဆိုတာရှိပါလားညာဘက်မှာရှိတာပဲဆိုညာဘက်ပဲကြည့်နေတာအတွေ့စိတ်ကဟိုဘက်ပဲလှည့်နေတာကိုစိတ်များကဟိုဘက်ပဲရောက်နေတာကိုနောက်တော့ဘယ်ဘက်လှည့်ကြည့်တဲ့အခါကျတော့အနိဗ္ဗာန်ပဲဒီကောင်လေးလေးတွေ့တာပဲကွာအဲ့တော့သူ့စီစိတ်များကမလှည့်သေးတော့ ကိုယ်အနီးပေါက်မှာရှိနေဘူးလို့မမြင်ဘူးဆိုတာပေါ့လေအဲ့ဒါလိုဟာမျိုးတွေပေါ့စိတ်ဟူသောအကြောင်းကြောင့်နောက်ပိုင်းစိတ်တွေပေါ့လေဖြစ်ရတာဆိုတာပေါ့လေနာကြောင်းခံပြီးတော့နာအကျိုးတရားဖြစ်ပုံလေးတွေပေါ့ဒါလေးကျောက်ရည်လည်းရှိတတ်ပါတယ်တော့အဲ့ဒါကစိုက်ပြီးတော့မှတ်နေလို့ရှိရင်မအားရတန်းလာတဲ့အခါမှာပေါ့လေ ရှေ့ဟူသောအကြောင်းကြောင့်နာဟုသောအကြောင်းကြောင့်ယုတ်အကျိုးတရားသိသိတယ်လို့ဟောလေနာဟုသောအကြောင်းကြောင့်နာအကျိုးတရားတွေဟောတယ်သိလာတတ်ပါတယ်တော့ယုတ်သေးတွေရှိမှတ်တဲ့ယောဂီပုဂ္ဂိုလ်တွေဆိုရင်တော့ရဲ့အနေငယ်တင်းတွင်းတော့မှတွေ့လာတတ်ပါတယ်သို့သောစိတ်ကူးတွေ့မဟုတ်ဘူးတကယ်ကို တွေ့လာတာတွေ့တာမှရှိမှရင်တွေ့လာတာအဲ့လိုရှိပါတယ်တေချာယုံကြည်ရတာမှကြည့်တမင်တော့အကြောင်းရှာပြီးတော့မှတ်နေပေါ့ပေါ်လာတာမိမိရမှတ်နေပါ တမန်ပုဂ္ဂိုလ်ကြီးကတော့မိမိကိုယ်ရဲမှာပေါ့လေနနယုတ်တရားတွေပေါ့လေခန္ဓာအနေအတိုက်ဓာအနေအပွင့်ဓာအနေနဲ့ပေါ့လေမြင်လိုက်ကြားလိုက်မှာထင်ရှားနေပါလေခင်နဲ့အခုလိုသတိပ္ပံနိယမရှိတော့ရိုးရိုးပဲမြင်တယ်ပဲကြားတယ်နားတယ်စားတယ်ထိတယ် တည်တယ်ဒီအချက်လောက်ပဲရှိပါလားအများပြုတ်ပြုတ်စဉ်အတိုင်းပဲဒီလောက်ပဲနားလေကြပါတယ်မာတော့ဒီကိုယ်လုံးဟာတတုံးတခဲကြီးလို့ဆိုထားပါတယ်ကွာတတယုတ်တ္တိပေါင်းဆက်ပြီးတော့အကြောင်းနဲ့ယုတ်တ္တိပေါင်းဆက်ပြီးတော့ဖြစ်နေတယ်ဆိုတာမြတ်စွာဘုရားဟောထားပါတယ်ခန္ဓာလည်းပါတယ်အတိုက်တလည်းပါတယ်ပြီးတော့အပွင့်တလည်းပါတယ် ဆိုကြပါစို့အခုဘုန်းကြီးတို့ပြောနေတဲ့အတန်လေးယောဂီတွေလာတဲ့မှာရောက်နေတာကြားနေတယ်ဘာသာပြန်ဆရာမရဲ့အတန်လည်းပဲစိုက်ပြီးတော့နားထောင်နေလို့ရှိရင်နားရဲရောက်ကြားနေတာပဲဟွန်းနားမရှိမကြားရဘူးနားအားနဲ့နေလို့ရှိရင်ကောင်းကောင်းမကြားရဘူးနားရုပ်ပျက်စီးနေလို့ရှိရင်အရှင်းမကြားရတော့ဘူး ပြီးတော့နာကြီးနေလို့နာကောင်းနေလို့ဟိုကလာတဲ့အတန်ပေါ့လေကြာကြာနေတာသို့တော့နာကြီးတက်တက်တော့ကြားလို့တော့မရဘူးမကြားနိုင်ဘူးကိုကအတန်တက်အတန်လှိုင်းပေါ့လေအခန္ဓာဖြစ်တဲ့နားထဲမှာတိုက်ခတ်ပေါ်မှဒါမှကြာတိတဲ့စိတ်ဖြစ်ရတာ နားရှိတိုင်းမကြအတန်လိုက်နားနဲ့တိုက်ခတ်ပြီးတော့ပေါ်လာမှကြားတာတဲ့အဲ့ဒါမှာနားကတစ်ခုကြားတဲ့အတန်ကတစ်ခုကြားသိတာကြားတွေ့တာကြားခံစားတာကတစ်ခုစီတစ်ခုပေါ်နေတတ်အဲ့ဒီကြားသိတာတော့အပွင့်တက်လို့ခေါ်ပါတယ်တော့ခန္ဓာတိုက်တာအပွင့်တက်ပေါင်းစပ်ပြီးတော့ဖြစ်နေတော့ပါ ပြီးတော့ကြားစေခဏတိုင်းနာကအခန္ဓာခုနအတန်လှိုင်းအတန်ကအတိုက်တနားရမှာလာပြီးတော့ထက်ကလေးထက်ကလေးလာလာတိုက်တာတိုက်တော့ကြားသိတာအပွန်တတသဘောဝါဒီပဲမြတ်စွာဘုရားအဲ့လိုဟောထားတာအဲ့ဒီတသဘောဝါဒီပေါင်းစပ်ပြီးတော့ဖြစ်သွားတာကိုပဲ အများအခေါ်ကတော့ကြားတယ်ပဲဒီလိုပေါင်းပြီးတော့ခေါ်လိုက်တာပဲမဟုတ်ဘူးလားဆိုတော့လောကသဘောအရတာဟုတ်တာပေါ့အမှန်ကတော့ဒီခန္ဓာတိုက်တာအပွင့်တတ်ဒီပေါင်းဆက်ပြီးတော့ဖြစ်နေတာဘယ်လောက်ပဲအတိုက်တာကအတန်တခန္ဓာပေါ်မှာတိုက်ခတ်ပေါ်ပြီမလို့အဲဒီပဲစိတ်များဘူးမလဲဘူးဆိုလို့ရှိရင်ကြောင်တော်မကြပဲလည်းဖြစ်နေတတ်တယ် တိုက်တာလဲနားလဲရောတိုက်ခန္ဓာပုံကလာတိုက်ခတ်ပေါ်တာပဲနှလုံးသွင်းမရှိတော့အဲ့ဒါလည်းဖြစ်ဘူးအဲ့တော့နှလုံးသွင်းခေါ်တဲ့စိတ်များဥရိယာလည်းပဲအထောက်အကူနေလည်းပါရတဲ့တော့အဲ့ဒီလိုအကြောင်းပေါင်းစုံညီညွတ်မှကြားမှုဖြစ်လာရပါတယ်ကြားတာကြားတွေ့တာကြားခံစားတာပေါ့လေအကျိုးတရားတွေဖြစ်လာပါတယ်အဲ့ဒါကတော့ ရုပ်ဟူသောအကြောင်းကြောင့်နာအကျိုးတရားစုဖြစ်ပုံလေးပါပဲပြီးတော့ဒီတရားတွေကိုခန္ဓာတိုက်တာအပွင့်တာနေလဲပေါ့လေပို့ပြီးတော့ပြည်သားအောင်ပေါ့လေအနည်းဆုံးဥပမာလေးတွေနဲ့နိုင်ရှင်ပြီးတော့ကြည့်ရင်ပေါ်လွင်တတ်ပါတယ်ဆိုကြပါစို့လူတွေသုံးနေတဲ့မိကျင့် မိကြီးအိမ်တောင်းနှစ်ဖက်မှာရန်လီကော်နဲ့ဆက်ပြီးတော့တုတ်ထားတယ်မိတောက်စီတတ်တဲ့မိဖြစ်စီတတ်တဲ့ရန်လီပါလိကော်နဲ့ကပ်ပြီးတော့တုတ်ထားတယ်မိဆန်လေးမှာလည်းပဲကော်နဲ့ပေါင်းဆက်ပြီးတော့ရန်လီစုထားတယ်သူတို့ဤတက်တက်လေးလို့ရှိရင်မိမဖြစ်ဘူး သူတို့ကြီးခွာထားလို့ရှိရင်မထိလို့ရှိရင်ဘယ်မှမီးမလာဘူးဒီအခန္ဓာဖြစ်တဲ့မိကြီးအိမ်ကရမ်းမှာရမ်းစုမှာအတိုက်တမိကြီးဆံကရမ်းနေသွားပြီးတော့ထက်ကလေးထိလိုက်တဲ့အခါမီးလေးပွင့်လာတယ်ဒါထင်ရှားတယ်အခန္ဓာဖြစ်တဲ့မိကြီးအိမ်ရမ်းမှာတိုက်တ မိဆန်ကရန်ကလာပြီးတော့တိုက်ခတ်လို့မိဖြစ်ပေါ်လာတာဒီမိဘယ်မှာဖြစ်နေသလဲလို့မေးလို့ရှိရင်တာမဖြစ်လို့ရှိရင်တော့မိဆန်မှာဖြစ်နေတယ်လို့ဒီလိုဖြစ်ရမှာပါပဲဟုတ်လဲဟုတ်တယ်လေသို့သောမိကြီးဆန်ကြီးတတ်တထားကြီးပေါ့မိကြီးအိမ်နဲ့မိကြီးဆန်နဲ့မတိပဲနဲ့ထားကြီးဒီမိဘယ်ရလာမလဲဘယ်ရမှလာစရာမရှိဘူး ဒီတော့အခန္ဓာစီအတိုက်တရောက်သွားတဲ့အခါကျမှအပွင့်တာဖြစ်လာတယ်ဆိုတာကိုလေဒါထင်ရှားတယ်သူ့အကြောင်းနဲ့သူ့အကျိုးနဲ့ပေါ့လေအတန်ကလည်းပဲနားတဲ့တိုက်ခတ်ပေါ်လာတဲ့အခါကျမှကြာတိမှုလေးဖြစ်ရတာနားကြီးတက်တဲ့နေလို့ကတော့အတန်အတိုက်တမလာဘူးဆိုလို့ရှိရင်မကြဘူးပဲအတိုက်တလာတဲ့အခါကျတော့ကြားလာတာပဲတမန် အဲတော့အကုန်လုံးဓာတ်တွေကြီးပဲနာကြည့်တယ်လည်းပဲဓာတ်ပဲခုနအတန်လည်းပဲဓာတ်တွေပဲပုဂ္ဂိုလ်တော့တော့မဟုတ်ဘူးတသဘောတွေပဲကြားသိတာကြားတွေ့တာကြားခံစားတာလည်းဓာတ်တွေကြီးပဲတဏ္ဍတရားတွေမှာရုပ်တဲ့နဲ့ဓာတ်တွေကြားတဲ့အခိုက်အတန့်မှာပေါင်းစပ်ပြီးတော့ဖြစ်နေတာကိုပဲအများနားလေတာကတော့ငါကြားနေတယ်ကြားတာကငါပဲဆိုတာပေါ့လေ အမှန်မသိတော့ဒီလိုအစွဲကြီးဖြစ်သွားတော့ပြီးတော့ဒီလိုကြားမှုဖြစ်တာလည်းပဲတကုရှင်ကဖန်ဆင်းပြလိုက်လို့ ကြားစီလို့ဖန်ဆင်းပြလိုက်လို့ဒီလိုကြားရတာပဲဆိုတာပေါ့လေအကြောင်းမဟုတ်တဲ့ဟာကိုအကြောင်းလို့ယူတတ်ပါတယ်ဒီမှာအဲလိုဖြစ်တတ်ပါလားအဲဒါကတော့လွဲမှားတဲ့အယူဆတွေပဲအဲဒီလိုကြားသွားတဲ့အခါမှာခုနအခန္ဓာတိုက်တာအပွင့်တတ်တယ်မှာ ခန္ဓာမှာလည်းပဲနာအကြည့်တတ်တတ်မဟုတ်ဘူးသူရဲ့မိရာတွေသူရဲ့တွဲဘက်တွေလည်းပါနေတယ်ဒါပေမဲ့လို့နာအကြည့်တတ်ကထင်ရှားတော့သူ့ကိုကောင်းတတ်ပြီးတော့ပြရတာအတိတ်ဖြစ်တဲ့အတံမှာလည်းပဲသူကြည့်တတ်တယ်မဟုတ်ဘူးသူရဲ့မိရာတွေပါနေနေတယ်သို့တော့ကြားတာအတန်ကြားတယ်ဆိုတာသိစားရကောင်းတတ်ပြီးတော့ပြောရတာ ကြားသိတယ်ဆိုတာလည်းပဲကြားသိုံတက်တဲ့နတရားတစ်ခုတည်းမဟုတ်ဘူးတွဲပတိပါလာတယ်အဲ့ဒီတွဲပတိကကြားတွေ့တာကြားခံစားတာနားထဲမှာအတိတ်တဖြစ်တဲ့အသာကထက်ကလေးတိုက်ခတ်ပေါ်လာလို့ရှိရင်ဖြက်ကလေးဆိုပေါ်ဒီအပွင့်တကြားသိစိတ်ဖြစ်သွားတာအဲ့ဒီနားထဲမှာစိတ်နဲ့ကြားသိတဲ့စိတ်နဲ့စုံစည်းတဲ့သဘောလေးလည်းပါသွားတာ အဲ့ဒါဖတ်တာလို့ခေါ်ပါတယ်မြန်မာလူကတော့ကြားတွေ့ပေါ့လေဒီမှာတာချွေးတဲ့ဇာလေးနဲ့တွေ့လိုက်လို့ရှိရင်ကြားလို့ကောင်းတယ်ဆိုရတဲ့အတန်ကြီးကြားလို့ရှိရင်ကြားလို့မကောင်းဘူးဆိုတာပေါ့လေခံစားမှုကောင်းမကောင်းအတိတ်အတန်ကကောင်းမကောင်းဘုံမှာတည်ပြီးတော့ခံစားမှုကလည်းကောင်းမကောင်းဖြစ်တယ်အဲ့ဒါဝေဒနာခေါ်ရတယ်ဒီမှာ ကြားသိတာကြားတွေ့တာကြားခံစားတာဟောဒီပုံမှာလို့တော့နတရားတွေထဲမှာအဲ့ဒါအထင်ရှားဆုံးပါပဲတိပိဟာတွေလည်းပါပါတယ်ပါဝင်မှလို့တော့အထင်ရှားဆုံးဒီသုံးမျိုးပဲရှိတယ်အဲ့ဒါကိုပဲဇာတိလို့သမင်သမင်ညာပြောလိုက်ပါတယ်ဒီမှာအပွင့်တာဒီလိုကြားတဲ့ခဏမှာနားတဲ့အတန်ကအကြောင်းရုပ်တရား ကြာတိတာကြာတွေ့တာကြာခံစားတာအကျိုးနံတရားအကြောင်းယုတ်တရားနဲ့အကျိုးနံတရားဟောလေအဲ့ဒီခိုက်တာမှာဒါပဲထင်ရှားတယ်အပေါ်မပါဘူးဒီတော့ဈာစစ်ကာလမှာအကြောင်းကျုပ်ဆက်နွယ်ပြီးတော့ဖြစ်နေကြတယ်ဆိုတာသိကျင်လို့ရှိရင် ကြားတုံးကြားစဲမှာလိုက်ပြီးတော့မှားတယ်မှတ်ပုံကတော့ကြားတယ်ကြားတယ်လို့လိုက်ပြီးတော့မှားရတယ်မြန်သားလေအတုံးထုံးလည်းပဲကြားတယ်လို့ပေါင်းပြီးတော့မှားရပါတယ်ဓမ္မတခုကြီးတခုကြီးခွဲပြီးတော့ဒါကတော့အတိတ်တာခန္ဓာဒါအပွင့်တက်လို့တော့ဒီလိုတော့သွားပြီးတော့ခွဲမမှားရဘူးဒီလိုတော့မလုပ်ရဘူးပေါင်းပြီးတော့သာမှားရတယ်ကြားတယ်ကြားတယ်ပေါ့ဥပမာဖြင့်လူတူးတယောက် တေချာသိဖို့ဆိုလို့ရှိရင်သူ့မှာရှိတဲ့အစိတ်ပိုင်းတွေကအရေးကြီးဆုံးအစိတ်ပိုင်းဟာမျက်နှာပဲအဲတော့သူသိရင်လို့ရှိရင်သူ့မျက်နှာနဲ့ကိုယ်မျက်နှာတဲ့နေရမှာဟွန်းသူမျက်နှာဟာလေတခုချင်းခွဲကြည့်ဖို့မလို့ပထမဆုံးအပေါင်းလိုက်တာကြည့်ပါလေဒီမှာ သူမျက်နှာနဲ့ကိုယ်မျက်နှာတက်ပြီးတော့ပေါင်းလိုက်တော့ကြည့်စိုက်ကြည့်လေပေါင်းလိုက်ကြည့်လို့ရှိရင်ပေါင်းလိုက်ပဲမျက်နှာအကုန်လုံးမြင်လာတာပဲပေါင်းပြီးတော့ဘာရင်ညာရတော့ခွဲလို့တော့မရသေးဘူးပေါ့တေချာစိုက်ကြည့်နေလို့ရှိရင်နဖူးစီရောက်တော့နဖူးစီမှာပေါ့နှာခေါင်းစီရောက်တော့နှာခေါင်းစီမှာပေါ့ပါးစီရောက်တော့ပါးစီမှာပါးလေးရပဲလို့ဆိုပါလိမ့် မေဇိတိရောက်သွားမေဇိတိမှာပေါ့ပဇတ်တိရောက်သွားပဇတ်တိမှာပေါ့မြက်ခုံးစီရောက်သွားမြက်ခုံးတိမှာပေါ့စိတ်ကြည့်ရလို့ရှိရင်စိတ်ဟာဒီလိုပဲပြောင်းလဲပြီးတော့ပေါ့လေသွားနေတာပဲအဲစိတ်သွားရအဲ့ဒါတွေပိုင်ရှားပြီးတော့ဒီလိုတော့ပဲဒီမှာစိတ်စိတ်ရအကုန်လုံးဒီလိုတော့ပဲဒီလိုရှုမှတ်နေကြားတယ်ကြားတယ်လို့ရှုမှတ်နေတဲ့အခါတခါတခါအချောင်းဖြစ်တဲ့ အတိုက်တိုက်စီမရှိရောက်ပါဘူးဒီကနေကြားကြားနေတယ်ဆိုတာပါလေကြားရတာဒီကပဲဆိုတာပါလေကြားရတယ်ဆိုတာပါလေအတန်စီကြားသိနေတယ်နားထဲမှာအတန်နဲ့စိတ်နဲ့စုံစည်းနေတယ်ကြားတွေ့တယ်ကြားရတာကောင်းတယ်မကောင်းဘူးဆိုတာပါလေအပေါင်းလိုက်စိုက်ပြီးတော့ရှုမှတ်နေရတယ်ပြီးတော့တခုခုပေါ့လေထေရှားတခုခု စိတ်ဥတ္တရာတစ်ခုကိုဗောလေပိုင်ရှာပြီးတော့တည်တော့တာပဲအဲ့ဒါအကြည့်မှန်တယ်လို့ဆိုရတယ်အပေါင်းလိုက်ကြားတယ်လို့ရှုမှတ်နေရင်ပဲကျိုးကျေးဇူးရှိလာပါပြီကြားကြားချင်းလည်းငယ်မှတ်ဖို့ရအတွက်အားစိုက်တော့အပြင်းမဝင်ဘူးပြီးမှုမဝင်ဘူးပြီးမှုပြင်းတော့တယ် သုံးခုပြီးမှုပါဝင်တဲ့အကုသိုလ်စိတ်ကင်းသွားတယ်တတိဖြစ်လာတော့စိတ်ရှင်ညဉ့်ညမ်းတဲ့သဘောတွေမဟုတ်ဘူးလောဘဒေါသညဉ့်ညမ်းတဲ့မဟုတ်ဘူးဒီဘက်မှာစိတ်ကလေးစိုက်ကြတော့တမတိရာကနေလှုပ်လှုပ်ရှားတာမရှိဘူးစိတ်ပြည့်စည်စုံမုန်းဆိုးတဲ့ဒေါသနဲ့လှုပ်ရှားတာမရှိဘူးငြိမ်ပြီးတော့သွားတာပဲချစ်ချင်းအကျိုးရတော့တယ်ဓမ္မ ကောင်းနှမစိတ်နဲ့ချိန်တဲ့ထားရဲဆိုတော့ခုနမိစ္ဆာဝုဒ္ဓခေါ်တဲ့ကောင်းတာတွေမြင်ကြနာစထိကျင်တာတွေသူများဖြစ်စီကျင်တာတွေမနာလိုဘုံတုံ့ဖို့တွေဖြစ်ပြီးတော့သူများနှိမ့်ဆက်ကျင်တာဒုက္ခပြီးကျင်တာတွေအဲ့ဒါတွေလည်းကျင်နေတယ်နောက်ချိန်သားကပြီးတော့သွားပြီဆိုလို့ရှိရင်အကြောင်းရုပ်တရားပေါ်မှာတစ်ခုပေါ်ရောက်တော့အကြောင်းနေသေးတာပဲ။ အကျိုးနံတရားတွေပေါ်မှာနံတရားစုမှရောက်သွားလို့ရှိရင်အကျိုးတွေသိလာမယ်အကြောင်းသိလို့ရှိရင်အကျိုးလည်းသိတော့တာပါပဲအကျိုးသိလို့ရှိရင်လည်းအကြောင်းလည်းသိတော့တာပါပဲဒီနည်းနဲ့ပဲအကြောင်းကျိုးနှီးနွယ်ပြီးတော့အတိတွေဖြစ်သွားလို့ရှိရင်လည်းပဲစိတ်ကရှင်းတော့တယ်တို့ဝေတာလည်းမရှိတော့ဘူးအမှန်မသိတာလည်းမရှိတော့အမှန်လည်းသိသိသွားရတယ်မှာအဲ့ဒါလည်းငင်းအကျိုးလေးတွေရသွားပါလေအဲ့ဒီလည်းငင်းအကျိုးလေးတွေရအောင်ဆိုပြီးတော့ ကြားကြားချင်းလည်းငင်းမှရတယ်ဆိုတာပေါ့လေနားလည်ဖို့ပဲဆိုလိုတာကတော့ကြားကြားချင်းလည်းငင်းမှလို့ရှိရင်ဝိရိယတတိသမာဓိကြီးဖြစ်သွားတဲ့အခါအတိညာဏ်ဒီပါတခါဖြစ်သွားတဲ့အခါကြားယုံမြလေးမှရက်သွားတယ်ကြားမှုနဲ့ဆက်ပြီးတော့ကြားရတဲ့အတန်ကဘယ်လိုအတန်ရှင်းကဘယ်လိုဆိုတာပေါ့လေ ကြားရတာကဘယ်လိုဆိုတာပေါ့လေစဉ်းစားပြီးတော့တမတေရာကလည်းဖြစ်တော့ကိုမကြိုက်တဲ့အတန်ကြီးကြားပြီးတော့လည်းပဲဒေါသတွေလည်းဖြစ်တော့ကြားတဲ့ခိုက်တာမှာအကြောင်းကျိုးနှိမ့်ွက်ပုံတိတိသွားတော့စိတ်ရှုပ်ထွေးတယ်လည်းမရှိတော့ဘူးအတိမာတာလည်းမရှိတော့ဘူးကြောင်းကျိုးဖြစ်စီကြီးပဲဆိုတာရှင်းသွားတာပဲအဲ့လိုလည်းငါအကျိုးတွေရတော့တာ နောက်အဲ့ဒါလေးတွေပေါ်ပြီးတော့ကြားပြီးတော့ပြောက်သွားပုံလေးတွေပေါ်လဲပြောက်နေတဲ့ဆင်းရဲပုံလေးတွေသူသဘောတိုက်သူဖြစ်ပုံလေးတွေပေါ့လေမမျက်ရှင်းသဘောပဲခေါ်တဲ့ဝိပဿနာဉာဏ်လေးလည်းပဲအဲ့ဒီပုံမှာဖြစ်လာတတ်ပါတယ်အဲ့ဒါဟာကြာကြာချင်းလင်ငင်းမှတ်တဲ့အတွက်ယောဂီမှာအကျိုးကျေးဇူးရှိပါပုံလေးတွေပါ ဖျားတဲ့ခိုက်တံမှာဒီခန္ဓာဒိဋ္ဌအပွင့်တတ်တည်ရှိနေတယ်လို့ထို့အတူပဲမြင်တဲ့ခိုက်တံနားတဲ့ခိုက်တံစားတဲ့ခိုက်တံထိတဲ့ခိုက်တံထိတဲ့ခိုက်တံမှာလည်းပဲသူဆံရဆံရပေါ့လေခန္ဓာဒိဋ္ဌအပွင့်တတ်တည်ရှိနေပါတယ်။ဟောမြင်သွားတဲ့ခါဆိုတော့မျက်စိအခန္ဓာအရှင်းအယောင်ကအတိုက်တမျက်စိမှာအရှင်းအောင်တွေတိုက်ခတ်ပေါ်လာလို့ရှိရင်မြည်တိတာမြင်တွေ့တာမြင်ခံစားတာ ဒါအပွင့်တတ်ပေါ့လေကျောင်းတော်ကျုံနှီးညွယ်ပြီးတော့ဒါတွေဖြစ်နေတာပြီနာနဲ့ယုတ်တရားတွေအဲ့ဒါလည်းပဲရှားတဲ့ခိုက်တာမှမှားရတယ်လို့ပေါ့လေမြင်တယ်မြင်တယ်မှားရတာနာနဲ့ခိုက်တာမှလည်းနှာခေါင်းခန္ဓာဟိုအနတ်အတိုက်တမွေးကျင်တဲ့အနတ်အပုပ်နဲ့ကြီးစုံလို့စုံလို့ပေါ့လေအနတ်နေရာနှာခေါင်းလာလာပြီးတော့တိုက်ခတ်ပေါ်လာနန္တိသွားတာအပွင့်တတ် ဒီမှာလည်းပဲနှာခေါင်းနဲ့အနရုပ်အကြောင်းတရားတွေနံတိသွားတာတွေနံတွေးတာတွေနံခံစားတာတွေအကျိုးနံတရားတွေပေါ့လေဖြစ်ပေါ်နေခန္ဓာတိတ်တဝိန္ဒနေတယ်အဲ့ဒါလည်းပဲနံလုံးနံစဲလေးပဲလိုက်ပြီးတော့မှားရတာပဲထို့တူပဲရတာစားသီးတဲ့အခါပေါ့လေစားတဲ့တောက်တဲ့အခါလည်းပဲရှားအခန္ဓာ စားရတော့တဲ့အခါမှာချုပ်ချင်းစပ်ပါငါခအရသာ၆ပါးအတိုက်တစားပွဲတဲ့အဲ့ဒီရသာတွေရှားပေါ်မှာတိုက်ခတ်ပေါ်လာလို့ရှိရင်ဆရာဆင်အတီလေးတွေဖြစ်သွားတာဟွန်းချိုချိုတိုက်ခတ်ပါချိုမှသိတာရှင်တိုက်ခတ်ပါရှင်မှသိတာဟွန်းအစတိုက်ခတ်လို့ရှိရင်အဲ့ဒါတော့သိထင်ရှားတာပဲဆက်တာတော့ခါတော့တိုက်ခတ်ပါခါမှသိတာပဲ ဟွန်းပြီးတော့ငါငါနာတိုက်ခတ်ပေါ်လဲငါမသိတာခါတာတိုက်ခတ်ပေါ်ခါမသိတာပေါ့အရသာ6ပါးတမလာပြီးတော့တိုက်ခတ်ပေါ်တာပဲနော်အဲ့ဒါလေးတွေတည်တည်ပါတာပဲတမထို့အတူကိုယ်ကထိတွေ့တဲ့အခါမှာလည်းပဲခန္ဓာတိုက်တာပွင့်တတ်တယ်ဒီကိုယ်လုံးကတွေးသဆူပြတဲ့နေရာဌာနတိုင်းမှာပေါ့လေအတွေ့ရုပ်တွေကိုလက်ခံဖမ်းယူနိုင်တာတွေ့လို့ရတာတွေကမာရာပြောတာ ပူတာနွေးတာအေးတာတောက်တာတင်တာလှုပ်တာဒါတွေးလို့ရစကောင်းနဲ့အတွေ့အတိုက်တတ်တယ်ပေါ့ကိုကြည်တတ်ပုံမှာအဲ့ဒီတိုက်တတ်တယ်လားတိုက်ခတ်ပေါ်လို့ရှိရင်မမန်းတိကြော်မန်းတိကြမ်းမန်းတိနုမန်းတိပူမအေးမတောင်မန်းတိတင်မန်းတိလည်းတော့ပဲတော့ပွန့်တတ်တယ်ဖြစ်နေတာပဲလားလေအဲ့ဒါလည်းသူတို့ဖြစ်တုံးဖြစ်စေလိုက်မှာအခုဖောင်းတဲ့ခိုက်ပိန်တဲ့ခိုက်ကိုွေးတဲ့ခိုက်ဆန်းတဲ့ခိုက် စောင်းတဲ့ခိုက်ကြွားတဲ့လှမ်းတဲ့ခိုက်တာမှအဲ့ဒါကြီးဒီအဲ့ဒီပေါ့အတွေ့အထိမှတ်နေရတာပါစေကုသနာကြံစည်တဲ့ခါမှလည်းဒီလိုပါပဲအခန္ဓာတိတ်တာပွင့်တတ်တယ်ဖြစ်နေတာပါမျက်စိနဲ့နှာခေါင်းရှာကိုခေါ်တဲ့ကိုယ်စိတ်ခေါ်တဲ့ဓဝါ၆ပါးမှာအခန္ဓာ၆ပါးမှာပေါ့လေအာယုံ၆ပါးတိတ်ခါပေါ်တယ်ပေါ်တယ်ပေါ့လေညီကြနန်စတိတိပွင့်တတ်တယ်ဖြစ်နေတာပါဒါပဲ အဲ့ဒါဒီကိုလုံးဟာဓာတ်ကောင်ကြီးပဲဓာတ်တွေပေါင်းစုနေတာပဲအဲတကယ်အကြောင်းနဲ့အကျိုးဓာတ်တွေပေါင်းစုနေတာကိုသိဖို့ရအတွက်သူတို့ဖြစ်တုံးဖြစ်ဆဲတွေလိုက်ပြီးတော့ရှင်းမှရတာပဲဘာမှအထူးမဖြစ်နိုင်ဘူးတော့မိမိစိတ်ကိုတော့တခြားတစ်ပါးမရောက်ရအောင်ထိတ်ထားနိုင်တော့တန်ရှင်းတဲ့စိတ်လေးတွေဖြစ်နေတာတော့ဒါပထမဆုံးအမြတ်ပဲနောက်အတိညာလေးကျုံနာကွဲသီးလာမယ်ကြောင်းကျိုးသီးလာမယ်ကြောင်းကျိုးစေယုံနာတရားတွေပေါ်မှာ အမျက်ရှင်းသဘောပဲခေါ်တဲ့ဥပဒနာဉာဏ်ကြီးဖြစ်လာတဲ့တမအဲ့လိုဖြစ်အောင်အထောက်ရတာပါပဲဇာတိဥရုပူပြင်းတဲ့အခါကိုယ်လက်လှုပ်ရှားမှုများတဲ့အခါကိုယ်ရဲ့ကအပူရုပ်အစဉ်တွေဖြစ်ရတာဒါပဲဒါတော့အပြင်ကပူရုပ်အစဉ်ပူရုပ်တွေရောက်ပါ လှုပ်ရှားမှုကြောင့်ဖြစ်ပေါ်လာတဲ့ဘူယုတ်တွေလှုပ်ရှားမှုကြောင့်ဖြစ်ပေါ်လာတဲ့ဘူယုတ်တွေပေါ့လေအကျိုးတရားတွေဖြစ်နေတာပါဥတုခေါ်တဲ့အပူအေးဥတုရောက်ကိုယ်ထဲမှာလည်းအပူအေးတွေဖြစ်နေရတာဖြတ်တဲ့အခါလည်းရုပ်တစ်မျိုးတွေပေါ့လေပူရုပ်စဉ်အေးရုပ်စဉ်ဖြစ်နေတာဒါရာသီဥတုအကြောင်းပြုပြီးတော့လှုပ်ရှားမှုအကြောင်းပြုပြီးတော့ပူရုပ်အေးရုပ်စဉ်တွေဖြစ်ရတာပေါ့ အာဟာရချိုးတက်လို့ရှိရင်ကိုယ်ကကျိုးတယ်အားနဲ့ကြောင့်လှုပ်ရှင်မှုစားလို့စားလိုက်ပြီဆိုလို့ရှိရင်ချက်ချင်းပဲတစ်ခါတည်းလမ်းဆန်းဆန်းအားရပြေရတာပေါ့လေဒါလည်းပဲအာဟာရစောက်ဝဲစောက်ဖွဲ့ဟူသောယုတ်တရားကြောင့်ကိုယ်ရဲ့ကအဲ့ဒီစောက်ဝဲစောက်ဖွဲ့နဲ့ဆက်တဲ့အကျိုးယုတ်အတိအတိတွေပေါ့လေလက်ဆက်တဲ့အလုပ်အတိတွေဖြစ်ပုံတွေပေါ့လေ အဲ့ဒါလေးလည်းပဲထင်ရှားတာပဲအဲ့ဒါလေးလည်းပဲသူတို့ဖြစ်တုံးဖြစ်ဆဲလေးလိုက်ပြီးတော့ရှုမှတ်ရတာပါအဲရှုမှတ်လို့ရှိရင်ရုပ်ဟူသောအကြောင်းကြောင့်ရုပ်ဒုတိယဖြစ်ပုံလေးကြည်လာတော့ပါပဲခိကံဟူသောအကြောင်းကြောင့်ယခုယုံနာတရားအကျိုးယုံနာတရားတွေဖြစ်ပုံတော့နည်းနည်းလေးနဲ့တဲ့အပိုင်းဆိုတော့အဲ့ဒါတော့မပြောသေးပါဘူးခုလောလောဆယ်အလုတ်ဖြစ်တဲ့ ရှိဥသောကြောင့်ကြောင့်ယုတ်တရားဖြစ်ပုံရှိဥသောကြောင့်ကြောင့်နတ်တရားဖြစ်ပုံယုတ်ဥသောကြောင့်ကြောင့်နတ်တရားဖြစ်ပုံယုတ်ဥသောကြောင့်ကြောင့်ယုတ်တရားအကျိုးတရားတွေဖြစ်ပုံပေါ့လေဒါတော့ပဲပြောပါသေးတယ်အဲ့ဒါတွေသူတို့ဖြစ်တုံးဖြစ်ဆက်တွေလိုက်ပြီးတော့ရှိတဲ့အခါရဲ့အနေငယ်တွေ့မယ်ကြည့်လိုက်တပါလေပေါ့ပေါ့ဆတ်ဆတ်လို့လို့ရှိရင်တော့မသိပါဘူးစိစိဆတ်ဆတ်မလို့လို့ရှိရင်တော့မသိပါဘူး ဆရဲအထုတ်လည်းမသိပါဘူးယန္နာယန္နာပြီးတော့အထုတ်လို့ရှိရင်လည်းမသိပါဘူးစိတ်တည်ငြိမ်မှုတော့ရဖို့တော့မသိမလွယ်ဘူးဒီမှာအဲတော့ယူတည်တည်နဲ့စိစိဆက်ဆက်မယမနာအထုတ်နိုင်ပါလုံးဝအိပ်ပျော်ကြီးဆန္ဒထားပြီးတော့ကျန်တဲ့အချိန်တွေမှာတော့ရထဲလို့အရိယဘုလေးမျိုးလုံးမှာပေါ့လေအမြဲမပြတ်ဒလစအားဆိုင်ပြီးတော့ရှုမှတ်မှရနိုင်တယ်ဆိုတော့အဲ့ဒါတော့နားလည်ထားဖို့ပဲ။ အဲ့ဒါကိုယ်တိုင်ကိုယ်ရသိကြလို့ရှိရင်ကိုယ့်အကူလူသေးသေးအထုတ်ကြဖို့ပါပဲဒီနေ့တော့ဒါပဲ။